ခန်းကြီး78အငယ်1မှ21တဖန်ရှုဟာအမျိုးသားဘိလဒတ်မွဲ့ဆိုသည်ကားဤစကားသည်အဘယ်အခါမှ ပြတ်လိမ့်မည်နီတတိပြုကြတို့မှသာငါတို့သည်စကားပြောချမည်တင်ဒီငါတို့ကိုတိရစ္ဆာန်ကဲ့သို့အဘယ်ကြောင့်မှတ်တနည်းအဘယ်ကြောင့်မထီမဲ့မြင်ပြုတနည်းအမျက်ထွက်၍မိမိကိုယ်ကိုကိုက်ဖြတ်တော်သူတင့်အတွက်မြေကြီးကိုစွန့်ပြစ်ရမည်လော ကြောက်သည်မိမိနေရာမှရွေ့ရမည်လောအကယ်စင်စစ်သိုးသောသူ၏အလင်းသည်ကွယ်လိမ့်မည်သူ၏မီးလျံမတောက်ရသူ၏နေရာအလင်းသည်လည်းမှောင်မိုက်ဖြစ်လိမ့်မည်သူ၏စီမီသည်လည်းသေလိမ့်မည်ခိုင်ခန့်စွာသွားသောအခါကျင်းမြောင်းရာသို့ရောက်လိမ့်မည်မိမိအကြံစီအားဖြင့်ရှုံးရလိမ့်မည် ပိုက်သေးသို့အလိုလိုဝင်တတ်၏ကြော်ခွင်းပေါ်မှနင်းတတ်၏ဂိုင်းပြုတ်၍ခြေကိုမိသည်ဖြင့်ကြော်ခွင်းနှင့် မကျွတ်ဖဲနေရ၏မြေ၌ဂျမ်းကြိုးကို သူ့အဖို့ဝက်ထားလျက်သူသွားရလမ်း၌ထောင်ချောက်ကို ပြင်လျက်ရှိ၏ကျောက်မဲ့ဖွယ်သောအချင်းရာတို့သည်ဝိုင်း၍ကြက်တီးစွာလိုက်နှင့်ကြလိမ့်မည်သူသည်ငတ်မတ်သောအားဖြင့်အာရော့လျက်ပျက်စီးခြင်းဘေးနှင့် တွေ့လူလျက်ရှိ၏ထိုဘေးသည်သူ၏အယိုးတို့ကိုကြိုက်ခဲ၍တေမင်း၏သားဟုသည် သူ၏ခွန်အားကိုမျိုးလိမ့်မည် သူခိုလုံရာအကြောင်းကိုသူ၏နေရာမှပယ်ရှင်း၍သူကိုယ်ကိုဘေးဒဏ်တို့၏ရှင်ပြန်ထံသို့ ဆောင်သွားရ၏သူ၏နေရာ၌အရှင်မရှိပျက်စီးခြင်းဘေးနေ၍အမိုးပေါ်မှာကန့်ဖြူးလျက်ရှိလိမ့်မည်သူ၏အမြင့်တို့သည်တွေ့ချောက်လျက်အခက်လက်တို့သည်လည်းတေလျက်ရှိကြလိမ့်မည်မြေပေါ်မှာသူကိုအောင်းမေ့เสียအမှတ်ပြောက်ပြက်၍ပွဲသည်၌သူ၏နာမကို အဘယ်သူမျှမခေါ်မပြောသူကိုအလင်းတဲကမှောင်မိုက်သေးသို့မောင်း၍လူပြေမှနှင်ထုတ်ရ၏သူအမျိုးတွင် သူသားမည်မရှိ သူ၏အိမ်သူအိမ်သားတယောက်မျှမကြံရည်ရသူ၏လက်ထက်၌ရှိသောသူတို့သည် ထိတ်လန့်တကဲ့သို့သူနောက်၌ဖြစ်သောသူတို့သည် သူ၏အမှုကြောင့်မိမောတွေ့ဝေကြလိမ့်မည်အကယ်စင်စစ်သိုးသောသူ၏နေရာသည် ထိုသို့သောလက္ခဏာရှိ၏ ဘုရားသခင်ကိုမသိသောသူသည်ထိုသို့သောနေရာသို့ရောက်လိမ့်မည်ဟုမြွက်ဆို၏။